မြတ်စွာဘုရားကသင်္သဟိပရာဏိယင်ကေဒီခုငါဘုရားဟောပြမယ်တရား၅ပါးနဲ့ပြည့်စုံလို့ရှိရင်အဲဒီပြည့်စုံတဲ့ပုဂ္ဂိုလ်ဟာတန်ယံမနုဿိတောဘာတော်ဝိသေသံအဓိကမိတ္တိညနေခင်းအချိန်ခါကာလမှာသုံးမလို့နာယူ

ညနေပိုင်းမှာအာထုပ်ပုံအာထုပ်နည်းလေးနာယူပြီးတော့ညပိုင်းချိန်မှာအာထုပ်ညင်300ပေါ့အဲဒီညင်300အချိန်မှာညပိုင်းလေးမှာအာထုပ်လို့ရှိရင်နာနဲ့မိုးတော့လင်းရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားအသိဉာဏ်တူရနိုင်မယ်ပါတံမနုသိသောတာယဝိသေတာဒီကမိတ်တိပါတံနာနဲ့အချိန်ခါကာလမှာအနုသိသော

ရားရှင်ကိုယ်တော်မြတ်ကြီးကဒီတရား၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားနှင်းနှင်းရမှာလားဉာဏ်ဉာဏ်ရမှာလားဉာဏ်ဉာဏ်ရမှာရှိတယ်ညနေကျမ်းအချိန်ကာလမှာအထုပ်ပုံအထုပ်ဒီနာယူပြီးတော့ညအားထုတ်ရင်မနေ့မှတရားမရဘူးလားကဲမနေ့ပိုင်းမှာအထုပ်ပုံအထုပ်နည်းလေးတွေနာယူပြီးတော့နေ့ပိုင်းမှာ

သူဟာမြတ်စွာဘုရားကိုသိပြီးတော့ကြီးညိုလေးစားသူ့ရဲ့နန်းတော်ကြီးအသက်တိဆောက်ပြီးတဲ့အချိန်ပေါ့နန်းတော်ကြီးအသက်တိဆောက်လိုက်တဲ့အခါမှာဘသူနဲ့မှမတူအောင်ဘုန်းကြီးတို့ပိတုကပညာရှင်ဖြစ်တဲ့ပုဂ္ဂိုလ်တကယ်ကိုတော်ပြီဆိုတဲ့ပိတုကပညာရှင်ကိုခေါ်ပြီးတော့သူ့ရဲ့နန်းတည်တည်ဆောက်အဲဒီမှာနန်းတော်တည်ကြီးဟာလည်းသူမတူအောင် ခံညာခြေဝါပြီးတော့အင်မတန်လှပ်ပါအဲ့ဒီလှပ်ပါတဲ့နန်းတော်အတိတ်တိဆောက်ပြီးစီးတဲ့အချိန်ဘုရားအမှုရှိတဲ့တန်ဃာတော်များကိုပြင့်တယ်ဆိုပြီးမြတ်စွာဘုရားပြင့်တယ်ဘုရားမှုရှိတဲ့တန်ဃာတော်များကိုပြင့်တဲ့အခါအထောက်ဖြစ်တဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ဘုရားမှုရှိတဲ့တန်ဃာတော်များကိုသွားပြီးတော့အကျိုးထောက်ကြည့်ဆိုပြီးတော့မြတ်စွာဘုရားကလွတ်သူကိုယ်တိုင်

အဲတော့ထူတောင်းနေရတယ်ဆိုတော့သူ့မှာလည်းနမ်းမွေနမ်းရမရှိဘူးနမ်းမွေစက္ကမ်းနဲ့သားလည်းမရှိဘူးသမီးလည်းမရှိဘူးသားတော်သမီးတော်မရှိဘူးမထွန်းကားဘူးအဲဒီတော့မြတ်စွာဘုရားကထူတောင်းပါလိမ့်ဘုရားရှင်ကိုရောမြတ်ကြီးဒီကပလာအခင်းကြီးပေါ်ကနေနင်းကြွတော်မူခဲ့လို့ရှိရင်နမ်းမွေစက္ကမ်းနဲ့သားတော်၎င်းသမီးတော်၎င်းရပါရစေ ဆုတောင်းအဲ့လိုဆုတောင်းပြီးတော့သူကိုယ်တိုင်နံပါတ်ဝါကနေကျိုးတယ်ဘုရားမှုရှိတဲ့သံဃာတော်များကြွလာတဲ့အချိန်ခါကာလကြတော့အဲ့ဒါအပဝါကနေပြီးတော့မြတ်စွာဘုရားကကြွဖို့အတွက်ခါတဲ့နန်းဆောင်နဲ့ပြင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီကပလာအခင်းနှန်းရောက်တဲ့အခါမြတ်စွာဘုရားမကြွဘူးကပလာအခင်းကိုမြတ်စွာဘုရားမနှင်းဘူးကြံ့ ဒုတိယအကြိမ်မြတ်စွာဘုရားကိုကြွဖို့လျှောက်တယ်မြတ်စွာဘုရားမကြွဘူးနောက်တစ်ခါတတိယအကြိမ်မြတ်စွာဘုရားကြွဖို့လျှောက်တဲ့အခါဘုရားရှင်ကိုရောင်မြတ်ကြီးဟာနောက်တော်ကပန်လာတဲ့ညီတော်အနန္ဒာကိုစောင်းငယ်ပြီးတော့ရှိတော်မူပါတယ်အဲ့ဒီကံမှာဒီညီတော်အနန္ဒာကဘုရားရှင်ရဲ့အလိုဆန္ဒသိတော်မူတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်သူရှိကိုထွက်လာပြီးတော့မင်းသား မြတ်စွာဘုရားဒီကပလာအခင်းတော်ကြွတော်မမူလိုဘူးတဲ့တင့်ကပလာအခင်းကြီးဖြုတ်သိမ်းလိုက်ပါတော့ဖယ်လိုက်ပါတော့အဲဒီမှာကြည့်ဒီကတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကြွစီခြင်းတို့ကပလာအခင်းသူကြီးခင်းထားတာစိတ်ထဲကလည်းမြတ်စွာဘုရားလို့သုတ်တောက်တယ်တကယ်လို့လားသူမတောင်းခဲ့ရင်တော့မြတ်စွာဘုရားကြွမှာပါအခုသူကသူ့တောင်းထားတာဆိုတော့သူ့တောင်းတဲ့သူ့ဟာ မပြည့်စုံနိုင်သူတောင်းတဲ့သူ့ကိုမပြည့်စုံနိုင်တဲ့အတွက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးမကြွတကယ်လို့သူဟာမြတ်စွာဘုရားကြွတယ်သူတောင်းတဲ့သူ့မပြည့်စုံရင်ဘုရားအပေါ်မှာမင်းသာပြစ်မှားမလားမပြစ်မှားဘူးလားဟာဘယ်လိုလဲလောကသုံးပါးရဲ့ကိုယ်ပွေရာဖြစ်တဲ့မြတ်စွာဘုရားဘုံတကုတ်အမတန်ကြီးတော်မူတယ်သူတောင်းရင်ပြည့်တယ်ဆိုခုငါသူတောင်းတာလည်းမပြည့်ပါလားဆိုပြီးတော့

မကန်းစားဒိဋ္ဌာကုန်ဖြစ်ကုန်သူတို့ဇနီးမောင်နှံနှစ်ယောက်ကတော့ပြင်ချက်ပေးတစ်ခုရတဲ့အခါအဲ့ဒီပြင်ချက်ပေးကိုအမိပြုပြီးတော့ညောပါသွားတာပြင်ချက်ကလေးအမိပြုပြီးမျောပါသွားတဲ့အခါကျတော့အခုတော့ကန်းကိုသူရောက်သွားဘယ်နည်းရဲ့လောက်မျောပါနေတယ်ဆိုတာမသိဘူးသူတို့မှပင်နေတယ်ဆိုတော့ရေရောတောက်စရာရှိရလားပင်လေကြီးကချိုးသလားငမ်းသလား ငန်တဲ့အတွက်ကြောင့်ဘာမှတောက်လို့မရစားစရာလည်းမရတောက်စရာလည်းမရအဲ့ဒီမှာရပောင်းများစွာပင်တွေထဲမှာမျောပါပြီးတော့အဲ့ဒီကျွန်းတစ်ကျွန်းပေါ်မှာသွားတင်းတယ်အဲ့ဒီအချိန်မှာကျွန်းပေါ်တက်လို့ရှိရင်တော့ဒီပုံမှာတော့စားစရာတစ်ခုခုရကောင်းရင်ဆိုပြီးတော့ဇနီးမောင်နှံနှစ်ယောက်အဲ့ဒီမှာကျွန်းပေါ်မှာတက်တာဘာမှအသိဉာဏ်မရှိဘူးဘာအသိဉာဏ်မှမရှိဘူးအဲ့ဒီမှာကျွန်းပေါ်မှာတက်ကြတဲ့ကဘာအသိဉာဏ်မှမရှိတဲ့အခါကဏ္ဍကြတယ် ဘာတွေရှိလဲဆိုတော့အဲ့ဒီကျွန်းပေါ်မှာငှက်တွေပဲရှိတယ်။ငှက်ကျွန်းကြီးဖြစ်နေတယ်ပေါ့လေပြောရရင်ကတော့ငှက်တွေနေကြ။အဲ့ဒီမှာငှက်ကျွန်းကြီးဖြစ်တဲ့အခါကျတော့သစ်ပင်အသီးအနှံအသီးရွယ်ကုစားစရာလည်းမရှိတော့ဘူး။ကဲဘာပဲဖြစ်ဖြစ်ငါတို့ငှက်ကူတွေပဲစားကြစို့ဆိုပြီးတော့ဇနီးမောင်နှံနှစ်ယောက်မိမိတို့အသက်ရှင်ဖို့အတွက်ဘာတွေစားကြတယ်။ငှက်ဥတွေစားကြတယ်သဘောတူတယ်။အဲ့ဒီမှာသဘောတူငှက်ဥတွေစားကြတယ်ငှက်ဥတွေဟော အဲ့ဒါအသိန်းတောက်စားကြပြုတ်စားကြမီးပုတ်စားကြငှက်ဥတွေအဲ့ဒီလိုနဲ့တခါတည်းငှက်ဥတွေအတိုက်တွေကနေပြီးတော့ငှက်ဥတွေငှက်ဥတွေပုတ်ပုတ်ပြီးတော့ယူယူပြီးတော့ပြုတ်ပုတ်စားနဲ့စားလို့ဒါတွေငှက်ဥတွေနောက်ဘယ်မှရှားလို့မရတော့ဘူးဆိုတဲ့အခါကျတော့ငှက်အကောင်ပေါက်လေးတွေငှက်အကောင်ပေါက်လေးတွေကိုတခါတည်းဖုတ်กินပြီးတော့စားကြတယ်သူတစ်ပါးရဲ့သားငယ်သမီးငယ်တွေ အဲဒီလိုသူတို့ကလည်းတန်းငယ်သမီးလေးတွေကိုတခါလည်းသဘောတူမိမ့်မိန်ဆက်ဆက်နဲ့တခါလည်းစားတော့နေလိုက်ကြအဲဒီလိုသူတို့ကလည်းတန်းငယ်သမီးငယ်လေးတွေကိုစားတော့အဲဒီကနေမှတခါကုံသွားပြီဆိုတဲ့အခါကျတော့ငှက်ကြီးတွေကိုဖမ်းပြီးတော့တခါလည်းပုတ်ကင်စားတော့အဲဒီလိုသူတို့ကလည်းတန်းငယ်သမီးငယ်လေးတွေကိုဖုတ်ပြုတ်ပြီးတော့စားခဲ့တယ်သူတို့မှာအပြစ်တွေရှိခဲ့တယ်အကုသိုလ်ကံတွေ

အခုဒီမှာသူတို့အကုသိုလ်ကံအားလျော်ဆိုတာသာသမီလိုချင်တယ်သာသမီရရလားမရသာသမီမရတဲ့ခါကလာကြတော့အခုမြတ်စွာဘုရားကသူဒီကပလာခင်းမော်ကနင်းကြတော့မူလို့ရှိရင်သာတောက်ကမိကံရပါရစေဆုတောင်းဒါပေမဲ့သူ့ရဲ့အကုသိုလ်ကံကြီးမားတဲ့အတွက်ကြောင့်သူ့ဆုတောင်းပြည့်နိုင်လားမပြည့်နိုင်ဘူးလားပြည့်နိုင်မပြည့်နိုင်တော့မြတ်စွာဘုရားကြွရလားမကြွ အခုဘုန်းကြီးတို့ယောဂီများသက်သက်လုပ်ပြီးများကျွေးပြီးဆိုရင်ပါဇက်တရားတစ်ခါနဲ့ပါဖြစ်ကုန်တယ်မသိဘူးအသားလေးများမပါဘူးဆိုရင်အသားလေးများမပါဘူးဆိုရင်ဒီကလည်းပါဇက်တရားတစ်ခါစားလို့ကိုခရင်းကမတွေ့ဘူးသူများအသားလေးများပါပြီဆိုရင်အဲ့ဒီနေကြရင်ကတော့ခရင်းတွေကတွေ့ပြီညလာကြကြလာသဘောကျကြတယ် အဲသူတို့ရဲ့ဥလေးတွေပါလေးတွေပဲသဘောကျအမလေးကျဲဥပြုတ်ကျဲဥအစိမ်းတောင်းရတာနဲ့မကြက်တဲ့တောင်းရတာနဲ့မကြက်တဲ့ဆိုရင်ဘလူကောင်းတာတို့ဘဝကောင်းတာတို့လုပ်နေကြတယ်အဲဒါအခုဒီမှာစိတ်တို့သဘောတို့တကယ်လို့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကသဘောမတူတဲ့ရင်းနဲ့ဒါတော့သမီးကရနိုင်တယ်အခုကနှစ်ယောက်စလုံးကသဘောတူပဲဒီငှက်ကလေးတွေငှက်ဝူတွေကျင်စားမယ်ငှက်ဝူတွေကုံသွားတော့ငှက်ကလေးတွေစားမယ် အဲ့ဒီလိုတွေကိုသဘောတူစားကြတဲ့အတွက်ကြောင့်နှစ်ယောက်လုံးမှာသာသမီမထွန်းကားနိုင်အဲ့လိုသာသမီမထွန်းကားနိုင်တဲ့အတွက်မြတ်စွာဘုရားကယ်လို့တော့ရပါမလားမရတဲ့အတွက်မြတ်စွာဘုရားမကြွအောင်အဲ့ဒါနဲ့ပဲသူကပလာကြီးအခင်းကြီးဖြစ်ပြီးတော့မြတ်စွာဘုရားသတင်းသုံးတော်မူမဲ့နေရာကြီးအောင်မြတ်စွာဘုရားရှိကနေဖြင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးသတင်းသုံးမဲ့နေရာရောက်ဆွမ်းများဆက်ကတူတန်း

အဲဒီမှာသောင်းအတိမှာစံစားတဲ့နန္တော်၊ဝေယာတိမှာစံစားတဲ့နန္တော်၊မိုးယာတိမှာစံစားတဲ့နန္တော်အဲဒီလိုဒီမှာငွေမိုးတောင်းအချွေရကောင်းများစွာနဲ့ကာမဂုဏ်အာယုန်တွေကိုသိသိခံစားစံစားကြတယ်အဲဒီကနေပြီးတော့ဒါတွေသွတ်ပြေပြီးတော့အဲဒီမှာတောထွက်ပြီးတော့တရားကြီးကျင့်ပွားအားထုတ်တဲ့ဒုက္ခသီယာအရှင်လေးဘယ်လောက်ကျင့်နေလဲအဲဒီကျင့်ခဲ့တဲ့အချိန်ကာလတုန်းကလည်းဘလို့အစင်းရဲ့ပင်ပန်းခံပြီးတော့ကျင့်ခဲ့ဘုံတွေကိုမြတ်စွာဘုရားဟောတယ် အဲဒီလိုဘုရားရှင်ကိုယ်တော်မြတ်ကြီးဟာသူအပင်မဆင်းရဲခံရှင်းပြန်အားထုတ်လို့ဒီတပ်ပိဋကဉာဏ်တော်ကြီးရရှိပြီးတော့ဘုရားရှင်ကြီးဖြစ်တဲ့အဖြစ်မြတ်စွာဘုရားဟောပြလိုက်တဲ့အခါကလည်းကြတော့ရာဇကုမာရမင်းသားကမြတ်စွာဘုရားဒီတပ်ပိဋကပညာတော်ကြီးရဘုရားဖြစ်ဖို့အတွက်မြတ်စွာဘုရားဒီလောက်တောင်ကြိုးစားပြီးတော့အကုန်လုံးစွန့်လွတ်လူတန်းပြီးတော့အသက်နဲ့ခန္ဓာကိုယ်တော်မငဲ့မညာစွန့်လွတ်ပြီးတော့ကြိုးစားအထုတ်တော်မူခဲ့တယ်

အဲ့ဒီအမေးလေးကိုပဲတရားလေးနားထောင်ထားပြီးတော့အဲဒီမှာစိတ်ကြီးချွတ်ကင်တက်ကိုတက်မြောက်ခြင်းလို့လာလိမ့်မယ်လာတဲ့ပုဂ္ဂိုလ်ဟာနံပါတ်1ယုံကြည်မှုဆိုတဲ့တရားတရားတက်စီမှာရှင်ကြီးချွတ်ကင်တက်ကိုသင်ရလို့တက်မြောက်လိမ့်မယ်ဆိုတာကသူမယုံကြည်ဘူးတဲ့နောက်ပြီးတော့ကျမ်းမာရေးလေးပဲမပြည့်စုံဘူးစိတ်နေစိတ်ထားကလည်းအဲ့ဒီပုဂ္ဂိုလ်ကဖြောင့်မတ်တဲ့စိတ်ထားမရှိဘူးတဲ့

အဲ့ဒီပုဂ္ဂိုလ်၅မျိုးစလုံးမပြောနဲ့တစ်မျိုးလောက်ပြည့်စုံနေရင်တောင်တပည့်တော်သူ့ကိုတတ်အောင်သင်မပေးနိုင်ပါဘူးသရတရားယုံကြည်မှုဆိုတာလည်းမရှိဘူးကျမ်းမာရေးလည်းမကောင်းဘူးစိတ်ထားလည်းမဖြောင့်ပါဘူးကြိုးစားအားထုတ်မှုလည်းမရှိဘူးဉာဏ်ပညာကလည်းပဲထိုင်မှအဲ့ဒီပုဂ္ဂိုလ်တတ်မြောက်အောင်တပည့်တော်သင်ပြမပေးနိုင်ပါဘူးကောင်းပြီနောက်တစ်ယောက်တိဋ္ဌာန်ကိုလာလိမ့်မယ်အဲ့ဒီတယောက်ကတော့ သင်္ဌာန်ကဒီစင်စည်းချွန်းကန်တက်ကိုသင်ကြားရလို့ရှိရင်တက်မြောက်မယ်ဆိုတာသူယုံကြည်တယ်။ယုံကြည်မှုလည်းအပြည့်ရှိတယ်ပေါ့။ကျမ်းမာရင်းနဲ့လည်းပြည့်စုံတယ်။စိတ်ထားလည်းပဲဖြောင့်မတ်တယ်။ကြိုးစားအားထုတ်မှုဆိုတဲ့ဝိရိယကလည်းအမတန်မှပြည့်စုံတယ်။ဉာဏ်နဲ့ဖြည့်နေတယ်။အဲ့ဒီပုဂ္ဂိုလ်မျိုးကိုရောတဲ့သင်သင်ကြားပြနိုင်ပါမလား။သက်တော်ဗျာ။ အဲ့ဒီပုဂ္ဂိုလ်မျိုးကိုတော့ဖြင့်တပြည့်တော်တတ်မြောက်အောင်သင်ကြားပေးနိုင်ပါတယ်အဲ့တော့သင်ကြားပေးနိုင်ပါတယ်ဆိုတော့ဟိုမှာနှစ်ယောက်ထွက်လိုက်တဲ့အခါမှာသရတရားလည်းမပြည့်စုံဘူးယုံကြည်မှုလည်းမရှိဘူးကျမ်းမာရေးလည်းမပြည့်စုံဘူးစိတ်အားလည်းမချောင်းပါဘူးကြိုးစားမှုလည်းမရှိဘူးဉာဏ်ပညာလည်းတိုင်းတယ်အဲ့ဒီပုဂ္ဂိုလ်တတ်မြောက်အောင်သင်လို့ရပါမလားမရဘူးယုံကြည်မှုဆိုတဲ့စိတ်ထားနဲ့ယုံကြည်မှုတရားတရားလည်းအားကောင်းကျမ်းမာရေးနဲ့လည်းပြည့်စုံတယ် စိတ်ထားကလည်းတောင်းပါတယ်ကြိုးစားမှုလည်းရှိဉာဏ်ပညာလည်းထက်မြက်အဲ့ဒီပုဂ္ဂိုလ်မျိုးကိုရောတမ်းမြောက်အောင်သင်ကြားလို့ရပါမလားဒီရနိုင်တယ်အဲ့ဒီပုဂ္ဂိုလ်မျိုးပဲအဲ့တော့မြတ်စွာဘုရားကဒါကကုမာရမင်းသားငါဘုရားရဲ့အဖြေကလည်းဒီတိုင်းပဲလေငါထံမှာရောက်လာတဲ့တပည့်များဟာတပည့်တိုင်းတပည့်တိုင်းမှာအကုန်လုံးဘယ်မှာတရားရနိုင်ပါမလဲတရားတရားမပြည့်စုံတဲ့ပုဂ္ဂိုလ်ဘယ်တော့မှတရားမရနိုင်ဘူး ကဲဒီဣဒ္ဓလာတယ်ငါဒီဣဒ္ဓမှာငါဒီတကယ်ရကိုရစီရမယ်ဆိုတဲ့ယုံကြည်မှုပန်းဖြင့်အဲ့လိုမရှိတဲ့ပုဂ္ဂိုလ်ဘယ်တော့မှတရားမရနိုင်ဘူးကျမ်းမာကြီးအားနည်းတဲ့ပုဂ္ဂိုလ်မကျမ်းမာဘူးဣဒ္ဓလာပြီးတော့တရားအားမထုတ်နိုင်ဘူးတခါတည်းဣဒ္ဓကကြွေတာလေးစားစားပြီးပြီဆိုတာလိုက်အေးလိုက်မေးလိုက်ပြန်ပြီးတော့နှံ့လိုက်

ဘုန်းကြီးကိုရကြတော့တခါလဲစကားတွေပြောခုဓမ္မယုံကြီးပေါ်မှာဆိုရင်လေဒီကမှသွားထိုင်ပြီးတော့တူတူတူနဲ့ပြောမင်းဆရာတော်ဒီမှာလာမဲ့ချိန်ကြတော့အောင်မဲ့ငုတ်တုတ်တခါလဲထိုင်နေတာလှုပ်တော့မလို့ဆရာတော်လည်းဟိုမှာတော့အဆောင်ပြန်သွားပြီဆိုရင်ဟောလေကရောက်ပြီအဲဒါဆရာသမားရှိမရိုးဖြောက်တာလေစိတ်ထဲမှာဖြောက်မှတ်တာလေ ကဲရှေ့မှာတော့ဟန်ဆောင်ပန်ဆောင်လုပ်ပြတယ်၊ကွယ်ရကြတော့ကြိုးစားအဲ့ဒီပုဂ္ဂိုလ်ကစိတ်ဓာတ်မကောင်းတာစိတ်ဓာတ်မဖြောင့်မတ်တာအဲ့လိုပုဂ္ဂိုလ်မျိုးတရားရပါမလားမရနိုင်ဘူးကြိုးစားအားထုတ်မှုလည်းမရှိဘူးမနဲ့ဆိုရင်လည်းပဲနှိုးရနေ့တိုင်းမနှိုးနေရတာနေ့တည်းတရားတက်တော့မယ်ဆိုရင်နှိုးရခါတယ်ဆောင်းရောက်တိုင်းမအိပ်နေတာဝရိယကောင်းတာလားဝရိယနည်းတာလား a aaụ mụrụ ụi aa le a lele oe c alitea တကယ်တမ်းကိုတကယ်တရားလူကြီးလို့လာတာမဟုတ်ဘူးဒီပုဂ္ဂိုလ်အကြောင်းတစ်မျိုးမျိုးကြောင့်ရောက်လာတာချာအဲဒီမှာဒါမှတရားရည်တာလာတဲ့ပုဂ္ဂိုလ်တွေအကြောင်းမျိုးမျိုးနဲ့လာနေကြတာလို့လောကလူရမျိုးစုံပဲတကယ်ကိုတရားကိုခါလဲလူလူလာလာနဲ့လူချင်းတို့လာတဲ့ပုဂ္ဂိုလ်ရှိတယ်လူမြင်သူမြင်ကောင်းအောင်လာတဲ့ပုဂ္ဂိုလ်လည်းရှိတယ်တခြားတခြားအကြောင်းအရာတွေကြောင့်လာတဲ့ပုဂ္ဂိုလ်တွေလည်းရှိတယ် တကယ်တမ်းကျတော့တရားလူတွေလို့လာတဲ့ပုဂ္ဂိုလ်တွေက10ပုံပုံ10ပုံတောင်ဖြစ်ကြတယ်တကယ်တမ်းကျအခြားအကြောင်းတွေနဲ့လာကြတဲ့ပုဂ္ဂိုလ်ကများအကြောင်းမျိုးမျိုးတွေနဲ့လာကြတယ်ဒါကြောင့်ဒီမှာကြိုးစားမှုတွေအားနည်းဒါမှမဟုတ်ဝိရိယကြိုးစားအားထုတ်မှုအားနည်းနေတဲ့ပုဂ္ဂိုလ်ရောတရားရပါမလားနေရာနဲ့ဉာဏ်ပညာကြိုးတော့ကြိုးစားပါရင်တချို့ကဉာဏ်သိပ်သေးတဲ့ပုဂ္ဂိုလ်ရှိတယ် ဉာဏ်သိထိုင်းတဲ့ပုဂ္ဂိုလ်ရှိတယ်။အဲ့လိုဉာဏ်သိလေးတဲ့ပုဂ္ဂိုလ်ယုံနာဖြစ်ဖြစ်သဘောလေးလောက်မှသိမြင်နိုင်တဲ့ဉာဏ်မပါဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်တရားရပါမလား။မရနိုင်ဘူး။ဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသာသကုမာရမင်းသားတဲ့ငါဘုရားရဲ့သာသနာတွေတင့်ရဲ့သင်္ချီကျွန်းကံတက်ကိုသင်ကြားပေးတယ်လို့ပဲ။အဲဒီမှာယုံကြည်မှုဆိုတဲ့တရားတရားအားကောင်းတဲ့ပုဂ္ဂိုလ်၊ကျမ်းမာရေးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်၊စိတ်နေစိတ်ထားကြောင်းမတဲ့ပုဂ္ဂိုလ် လုံလဝရိယစိုက်ပြီးကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်ဉာဏ်ပညာထင်တဲ့ပုဂ္ဂိုလ်ဆိုရင်ငါဘုရားကိုအမိခိုရတော့ငါဘုရားညွှန်ကြားတဲ့အတိုင်းသာလိုက်နာကျင့်သုံးသွားရင်အဲ့ဒီပုဂ္ဂိုလ်တရားနဲ့နဲ့ရသွားတယ်။ဘယ်လောက်ကြောင်ရမှလဲဆိုရင်ဘုန်းကြီးစောစောကပြောတဲ့အတိုင်းညနေခင်းမှာအလုတ်ပိတရားနာယူအာထုပ်ပုံအာထုပ်လေးနာယူညပိုင်းအာထုပ်နာနေခင်းမှာပါဖြစ်နိုင်တယ်။တရားရနိုင်တယ် နန်းနဲ့ခင်းမှာအာထုပ်ပုံအာထုပ်နည်းနဲ့နာယူပြီးတော့နေ့လယ်မှာကြိုးစားအာထုပ်အဲ့ဒီပုဂ္ဂိုလ်ညနေခင်းမှာတရားမရနိုင်ဘူးအဲ့ဒီလောက်ဖြစ်အောင်ဉာဏ်ဉာဏ်ကြီးရနိုင်တယ်အကြောင်းအရာ၅ပါးပြည့်စုံဖို့မလိုဘူးလားေအဲ့ဒီလေး၅ပါးကဘာတွေလဲဆိုတော့ဣဒရာဇာကုမာရဘိက္ခုတတော်ဟောတိသတ္တဟေတိတထာဂတတဘောတိ

အာလုံးဝကျွင်းမဲ့ပဲတတ်တော်မူတဲ့အဟတမေဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားတရားလုံးစုံကိုအကောင်းအစဉ်သိမြင်တော်မူတဲ့မြတ်စွာဘုရားတဲ့ဒီလိုဂုဏ်လေးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဘာသာဆိုတာအဲ့ဒီလိုယုံကြည်ရမှမြတ်စွာဘုရားရှင်ရဲ့ဂုဏ်ကိုဘာလို့ရမှာလဲယုံကြည်ရမှာအဲ့ဒီယုံကြည်မှုတရားပဲနောက်ဘုရားရှင်ကိုရောင်မြတ်ကြီးမှာဣတိပိသောဘဂဝါရံသမ္မာသမ္ဗုဒ္ဓော ဝိဇာကရဏတံပံတော်ဒုက္ကတော်လောကဝိတုဒုက္ကတော်လောကဝိတုအနုတ္တရောပုရိသဓမ္မသာရတိတထာဒေဝမနုဿာနာဗုဒ္ဓဘဂဝါတိဘဂဝါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ဣတိပိဣမိဣတိပိသောဣတိပိဣမိနာသာကာရဏိနာဘုဇောတုကိုခံတော်မူတိုက်သောအကြောင်းကြောင့်လည်းပဲရဟံဝရဟဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏ ုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသို့သောကပြောခဲ့တဲ့အတိုင်းကိလေသာတွေကိုအကျွမ်းမဲ့ပယ်တတ်တော်မူခဲ့တယ်။တရားတော်ဆုံးကိုကောင်းစဉ်သိမြင်တော်မူခဲ့တဲ့အတွက်ကြောင့်မို့ပူဇော်ထုကိုခံတော်မူထိုက်တယ်။အရဟံဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူတယ်။အရဟံဂုဏ်နဲ့ပြည့်စုံတော်မူရင်ပါဂုဏ်နဲ့လေ။သောဘဂဝါကျွန်ုပ်တို့များ၏အာတာကိုယ်ပညာစေဖြစ်တော်မူသောတို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးသည်

ဝိဇာသရဏသဗ္ဗနောဝိဇာသရဏသဗ္ဗနာဆိုတဲ့ဂုဏ်တော်နဲ့လည်းပြည့်စုံတော်မူပါ၏ဘုရားရှင်ကိုယ်တော်မြတ်ကြီးဟာတကယ်ကိုအတိတရားအကျင့်တရားတွေနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားတဲ့ဒီဂုဏ်တွေနဲ့ပြည့်စုံတော်မူတယ်နောက်အဲ့ဒီမှာသူကတ္တကောင်းသောစကားကိုဆိုတော်မူတဲ့ဂုဏ်တော်ရင်လောကဝိတုလောက၏အကြောင်းတွေအားလုံးသိတယ် သူများပြောမှမဟုတ်ဘူးလောကရဲ့အကြောင်းအရာတွေကိုအကုန်လုံးလောကကြီးဘာတွေဖြစ်နေပြီဆိုတာလောကအကြောင်းအကုန်လုံးသိတော့နောက်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကအနုတ္တရောပုရိသဓမ္မသာရတိဆုံးမတိုက်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကဆုံးမမဆုံးမတိုက်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားတကယ်ကိုသူဘယ်သူမှမဆုံးမနိုင်တဲ့တကယ်ကိုကြမ်းတမ်းနေတဲ့ပုဂ္ဂိုလ်တွေကိုလည်းပဲနုညံ့လာအောင် ရိုင်းဆိုင်နေတဲ့ပုဂ္ဂိုလ်တွေလည်းပဲယဉ်ကျေးလာအောင်ဘုရားရှင်ကိုယ်တော်လည်းကြီးဟာမဆုံးမနိုင်ဘူးလားဆုံးမနိုင်တယ်ကြည်စံအမေရင်ကိုဓာတ်နဲ့လိုက်တယ်ဘယ်လိုပါလဲဩတည်တာလားအမေရင်ကိုတော့ဓာတ်နဲ့လိုက်တယ်ဆိုတော့ကဲသူ့လောက်မိုက်တယ်ရှိသေးလားကဲဓာတ်နဲ့လိုက်တာအမေရင်ကိုတော့ဓာတ်နဲ့လိုက်တဲ့ပုဂ္ဂိုလ်သူ့လောက်မိုက်တဲ့ပုဂ္ဂိုလ်မရှိဘူးအဲ့လောက်မိုက်မဲတဲ့ပုဂ္ဂိုလ် အမေကိုအဲ့ဒီနေ့တွေ့တွေ့ရင်အမေသက်ပြီးလက်ညှိုးဆက်တော့မှသူကသိကြပါဘူးအဲ့လောက်ကိုမိုင်းနေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားတရားနဲ့အဲ့လောက်ကြမ်းတမ်းတဲ့ပုဂ္ဂိုလ်ကိုယဉ်ကျေးအောင်မဆုံးမနိုင်ဘူးလားဆုံးမနိုင်တယ်အဲ့လိုကိုဆုံးမနိုင်တဲ့ပုဂ္ဂိုလ်ဒါမြတ်စွာဘုရားကတကယ်အတုမဲ့ပုဂ္ဂိုလ်ဆုံးမတဲ့နေရာမှာအဲ့လိုဂုံတွေနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားတဲ့နောက်တတ္ထဒေဝမနုဿာနာ

ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဆိုတဲ့အမှန်တရား၄ပါးကိုဘုရောတိုင်းသိမြင်တော်မူတဲ့မြတ်စွာဘုရားတဲ့အဲဒီဗုဒ္ဓဆိုတဲ့ဂုံတယ်နဲ့ပြည့်စုံဘဂဝါဘုံတော်အနန္တကံတော်အနန္တဉာဏ်တော်အနန္တတကိုယ်တော်အနန္တတွေနဲ့လုံးဝဟုတ်တုံပြည့်စုံတော်မူတဲ့မြတ်စွာဘုရားဆိုတဲ့အဲ့ဒီဂုံတွေဂုံတော်များနဲ့ဂုံတော်၉ပါးဂုံတော်၁၀ပါးဂုံတော်အနန္တ ရှိတော်မူတဲ့မြတ်စွာဘုရားအဲ့လိုဂုဏ်တွေနဲ့ပြည့်စုံတော်မူတယ်ဆိုတာကိုမိမိတို့ကိုယ်ွယ်စိတ်ကပ်နေတဲ့မြတ်စွာဘုရားပေါ်မှာယုံကြည်ရမှာလားမယုံကြည်ရဘူးလားယုံကြည်ရမှာအဲ့ဒီလိုယုံကြည်မှုဆိုတဲ့တရားဘုရားတရားအထုတဲ့ပုဂ္ဂိုလ်မှာအလုံးပြည့်စုံရမှာနောက်ပြီးတော့တရားတော်ရဲ့ကိုသွားခါကြ ရှင်းရှင်းအားထုတ်လို့ရှိရင်မျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တယ်။ရသော်တရားဟောကြားတဲ့တရားတော်ဟာသက္ကတအစဤကောင်းခြင်းအလယ်ဤကောင်းခြင်းအဆုံးဤကောင်းခြင်းဆိုတဲ့ကောင်းခြင်းဂုဏ်တွေနဲ့ပြည့်စုံတော်မူရဲ့တဲ့။အစဤကောင်းခြင်းဆိုတာကနာစဉ်ချမ်းသာရသော်တရားဟောတဲ့တရားတော်ကိုတည်တည်ချာချာနားဆိုင်ပြီးအာယုစိုက်ပြီးနာကြားတယ်။တရားပေါ်မှာအာယုစိုက်နေနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာနေတာ။ ဟိုဘက်လှည့်ရဒီဘက်လှည့်ရဟိုဘက်ပြောင်းသွားဒီဘက်ပြောင်းသွားပြောင်းနေရတဲ့ပုဂ္ဂိုလ်ဟာတရားပေါ်မှာအာယုံရောက်လို့လားမရောက်လို့လားမရောက်လို့အာယုံမဆိုင်ဘူးတရားပေါ်မှာအာယုံဆိုင်နေတဲ့ပုဂ္ဂိုလ်ကချမ်းသာနေတာပဲနာစင်နဲ့ချမ်းသာနာကြားလို့သိလာတဲ့အသိတိုင်းချင်းရှင်ဘောအားထုတ်လို့စိတ်တည်ခြင်းမှုတမာတိထက်တာအကောင်းစွာရပြီဆိုရင်ရောချမ်းသာဘူးလားချမ်းသာတယ်ဥရိယဗျာညာတော့နဲ့ရောက်ပြီဆိုရင်ဘုန်းကြီးတို့ယောဂီများ ရောင်းစရာရွှေ့စရာလိုသေးလားတဏှာကြီးလောက်တော့အကြာကြီးလားခဏလေးလားခဏလေးလို့ထင်ရတယ်တဏှာကြီးဆိုတာတခါတပေါင်းတပိန်လောက်မှတ်ရတယ်ထင်ရတယ်ခဏလေးနိုင်ရက်ဆိုတော့ဘယ်လိုမျိုးဖြစ်သွားပါလိမ့်ညာလိုက်တာလို့တော့စိတ်ကဖြစ်သွားအဲ့ဒီနောက်အမှတ်တွေကောင်းပြီးသိချမ်းတာရှင်းကြံအားထုတ်ပြီးလို့ဝိပဿနာဉာဏ်ဤပြည့်စုံပြီးတော့မေမြံပူဉာဏ်နဲ့

န်းကြီးတို့ယောဂီများမီးအခုလက်နဲ့ကန်ရင်အခုပူမာလာတောလိကြမှာပူမာလာအခုပူမာလာရေခဲတော့ကောက်ကန်ကြည့်လိုက်ကဲတောလိကြမှာအေးမာလာအခုအေးမာလာငရုတ်သီးကောက်ကားလိုက်ဘယ်နဲ့လဲအခုပဲပူမာပဲဟုတ်တယ်မလားအခုပူမာငရုတ်သီးဆိုလို့ဘုညာသွားတရိယာအိုးတော့ကဓမ္မဂရိကနာမည်ကျော်ဓမ္မဂရိကတပါခေါ်ပြောရလဲကောင်း တခါတည်းသကလုံးတွေကလည်းနှစ်နှစ်ပတ်ပတ်သုံးတန်းဟာဒကာဓမ္မတွေကလည်းသဘောတွေကြားအဲ့ဒီမှာဘုညာဒကမာကြီးတယောက်ရဲ့ပြောတာလေးကိုဘုညာတွားတွားပြီးကြားမိတာနားတယ်ယုံစားမိတယ်ဗျာအဲ့ဒီမှာယုံစားမိတယ်ဗျာယုံစားမိတယ်နေသားမောင်ဒကမာကြီးကဘာတွေယုံစားဩသူကလည်းခေါ်လိုက်တာတပည့်တော်တို့ငရုတ်ပြီးဘိုး ခင်ဗျားတို့ကငရုတ်ပြီးဘိုးအပူထဲမှာပါတယ်လေပျော်ကြတာဘယ်ထဲမှာပျော်တာလဲကဲငရုတ်သီးထဲမှာလည်းပဲငရုတ်သီးဟာဘုန်းကြီးတို့စားကြည့်တော့ပူတယ်ဟုတ်တယ်မလားဒါပေမဲ့လို့အဲ့ဒီထဲမှာပိုးတွေမရှိဘူးလားဒီအပူထဲမှာမှပျော်နေတဲ့ပုံအပူပဲစိတ်တဲ့ပိုးတွေရှိနေတာပဲဒါကြောင့်မို့ခုကာမဂုဏ်အာယုန်တွေဆိုတာလောကကြီးမှာအေးချမ်းတာကအပူတွေလားကဲဒါပေမဲ့ဘုန်းကြီးတို့ယောဂီကအဲ့ဒီထဲမှာမတော်ဘူးလား ဒါကြောင့်ခင်ဗျားတို့ကပါတဲ့ဘာဘိုးတွေအဲ့ဒီမှာအဲ့ဒီတရားတော်ငရုတ်တိဘိုးတွေခင်ဗျားတို့ကအပူထဲမှာပျော်တယ်ငရုတ်တိဘိုးတွေပေါ့အဲ့လိုပြောတော့အဲ့ဒီတက္ကမကြီးကပြောတယ်တပည့်တော်ယုံသားမိတယ်ဗျာခင်ဗျားနေတော့ဘာဝိတပည့်တော်ယဟနာဖြစ်နေလို့ရှိနော်ယဟနာဖြစ်နေလို့ထင်တာသူတို့ကိုငရုတ်တိဘိုးတွေပြောလို့ယုံသားမိတာလည်းပြီးတော့ အဲတော့ကျောင်းတိုက်ကြီးရန်ကုန်မြို့မှာကျောင်းတိုက်ကြီးတစ်ခုတည်မယ်ဟာဒီဆရာတော်ကိုအထူးကိုးကွယ်မယ်ပေါ့အဲ့ဒီဓမ္မကြီးကလည်းအမှန်တန်ချမ်းသာပါဟိုရှိခေတုံးကပေါ့ဒီသမတရုပ်ရှင်ယုံမြင်နိုင်ရဲ့အဲ့ဒီနားလေးမှာပဲဆံဝင်းကြီးလည်းပြန်မကျဲဟိုတိုက်ကြီးကလည်းကြီးမှကြီးအဲ့ဒီခေတုံးကသုံးတတ်တယ်ဒါအဲ့ဒီရှိခေကရှိခေကနော်အဲ့ဒီမှာသုံးတတ်တယ်ကြီးအကျယ်ကြီးပဲအဲ့ဒီမှာ သူ့ရဲ့အချွေရန်နေနဲ့လူဓမားတွေနဲ့အများကြီးပဲနေတာအဲ့လိုချမ်းချမ်းသာသာနေတာအဲ့ဒီဝါကြီးကအဲ့တော့ဒီကမာကြီးကအဲ့ဒီမှာဒီဆရာတော်ကိုဂျုံစားနေဘာလို့လို့ဆိုတော့နောက်ပိုင်းကျတော့ဒီပုဂ္ဂိုလ်ကလူထွက်သွားတာကိုလူထွက်တဲ့အခါတော့တပည့်တော်ယုံသားမိတယ်ယုံသားမိတယ်ဆရာတော်သေးတယ်တပည့်တော်လက်မတင်သေးတယ်လက်မတင်သေးဆိုတော့ဘာတော့လို့တပည့်တော်ခြံခွက်လိုက်ရှားနေတာတဲ့လူတော့မှာ လူတော့မှဒီပြတော့ခြံခွက်လိုက်ကြအဲ့ဒီအချိန်မှာဒီဘုန်းကြီးကတခါလဲထွက်သွားတာတကမနဲ့အဲ့ဒီတပည့်တော်ယုံသားမိတာကသူကသူပြောပြောပြတယ်ငရုတ်တိသူကဘုန်းကြီးကသူငရုတ်တိဆိုလို့သူကတတိယငရုတ်တိဘိုးတွေညာငရုတ်တိဟာအခုစားရင်အခုပဲမဆက်ပါလားညာအခုအဲ့လိုပဲမြတ်စွာဘုရားရဲ့တရားတော်ဟာတန်ခိတိကအခုအားထုတ်ရင်အခုနေ့အားထုတ်ရင်နေ့ညအားထုတ်ရင်ညဆင်းရဲအငြိမ့်နိုင်ဘူးလား ဆင်းရဲငြိမ့်နိုင်တယ်အကာလိကအချိန်မရွေးတဲ့ဘုန်းကြီးယောဂီများဘယ်ချိန်မှရွေးစရာမလိုအချိန်မရွေးအားထုတ်အချိန်မရွေးဆင်းရဲငြိမ့်နိုင်တဲ့တရားအဲ့ဒီလိုဂုံနေနဲ့ပြည့်စုံတော်မူတဲ့တရားဆိုတာကိုဒီတရားပေါ်မှာယုံကြည်တာကိုတရားယုံကြည်တာကိုပါလဲတရားနောက်ပြီးတော့သံဃာမိမိတို့ကိုယ်ပဲသိက္ခာနေတဲ့သံဃာတော်တွေဟာသုပရိပန္န

နောက်ပြီးတော့သုပရိပ္ပန္နာဥစုပရိပ္ပန္နာအကောက်သုံးပါးကင်းအောင်ဖြောင့်မှန်စွာရှင်းတော်မူတဲ့သံဃာတော်ကြီးကိုယ်ကောင်းနှုတ်ကောင်းစိတ်ကောင်းကာယကံမကောင်းမှုတွေမပြုတာဝစီကံမကောင်းမှုတွေမပြုတာမနောကံမကောင်းမှုတွေမပြုတာကိုယ်ရောနှုတ်ရောစိတ်ရောဖြောင့်မှတ်တဲ့ပုဂ္ဂိုလ်

သံဃာတော်ရဲ့ခုံအာယုပြုယုံကြည်ရမှာသာမိစီပြိပ္ပန္နာသာမိစီပြိပ္ပန္နာဆိုတာသူများကပြုသည်ယိုတည်မှုနှင့်တင့်တင့်ထိုက်တန်အောင်ကျင့်ကြံအားထုတ်တော်မူတဲ့သံဃာတော်။ဩတရားဓမ္မများဆွေလည်းမတော်မျိုးလည်းမဆက်သွေးလည်းမဆက်ငါတို့ပေါ်မှာ ကျောင်းဆိုရင်လည်းချမ်းချမ်းသာသာနဲ့တရင်သုံးနိုင်အောင်သူတို့သင်တော်သလိုလေးနေကြတယ်ငါတို့ဟိုတိုက်ကြောင်းကြီးလေးနဲ့ဆောင်းလို့ပြီးလှူဒါန်းကြတယ်သူတို့တင့်တော်ရဲ့အဝတ်စားဝတ်ပြီးငါတို့ကောင်းပြီဆိုတဲ့သင်္ကန်းကြီးတွေတန်ဖိုးများစွာထိုက်တဲ့သင်္ကန်းကြီးတွေတူတန်းကြတယ်။သူတို့တင့်တော်ရဲ့အစားအသောက်စားပြီးငါတို့ဥဥဖြားဖြားစားဥစားဖြားကိုတို့တောင်းကြတူကြတယ်။အဲဒီတော့သူတို့ ကြည်ညိုမှုနဲ့ထိုက်တန်အောင်ငါကျင့်မှာပါလားသီလအကျင့်တွေကိုငါစင့်ကြင်အောင်ကျင့်ရမှာပါလားသမာဓိအကျင့်တွေကိုငါကြိုးစားပြီးကျင့်ရမှာပါလားပညာအကျင့်တွေနိမိတ်တဏ္ဍတိအောင်ကျင့်ရမှာပါလားဆိုပြီးသိပြီးကျင့်ကြံအားထုတ်နေတဲ့သံဃာတော်ရှင်မြတ်တွေဆိုတဲ့အဲ့ဒီဂုံတွေကိုအာရုံပြုပြီးကြည်ညိုရမှာဘုန်းကြီးတို့တော့အဲ့ဒါကိုတော့အထူးသတိထားတာမိစိပိဋိပ္ပန္နာ ဒကာဒကမာတွေလူတန်းတဲ့ကုသိုလ်တွေကိုငါခံတိုက်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်။ဒါကြောင့်ငါရဲ့တဏ္ဍာမှာသီလရှင်းနေငါရှင်းကြအောင်ရှင်း။ငါရဲ့တဏ္ဍာမှာသမာဓိရှင်းနေရှင်းပညာရှင်းနေရှင်းသူတို့အလှူကိုငါခံယူတိုက်တဲ့ပုဂ္ဂိုလ်ဖြစ်ရတယ်။ဒီကိုယ့်ဘက်ကအကျင့်မမှန်ခဲ့ရင်တော့သွားပြီသွားပြီသွားပြီအဲ့ကြရင်ကိုယ့်ဘက်ကအကျင့်မမှန်ရင်တော့သွားပြီသူတို့ရဲ့ သမိတိပိသောနဲ့သူတို့တူတာတန်းတာတွေကိုကိုယ်အတူမခံတတ်ကိုယ့်ဘက်ကမကျင့်ဒါကြောင့်မို့ကိုကတော့သံဃာတော်များရဲ့ဂုဏ်ကိုဒီလိုဂုဏ်တွေခုသံဃာတော်များမှာရှိတယ်အဲ့ဒီဂုဏ်တွေအဲ့ဒီဂုဏ်တွေကိုအာရုံပြုပြီးတော့လူလူတဲ့တန်းနေတာဒါကြောင့်ခုဘုရားတရားသံဃာဒီရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်တာကိုဘာလို့ခေါ်လဲတရား ဒါပေမဲ့တခြားဟာတွေတော့ယုံကြည်ရင်တော့တရားဖြစ်ပါမလားတဲ့တခြားဟာတွေဆိုတာကိုယ့်ကိုလာပြီးတော့မလေးဟောဟောတာလေးကြည်ပါလားဒါလေးကမလေးဘလောက်ပဲဘလောက်ဘလောက်သားရှိတယ်မလေးရွှေကဟိုပါပါဘလောက်ပေါ့မလေးကိုယ့်ကိုလာပြီးပြကိုယုံကြည်ပြီဆိုရင်ကတော့သူကအတူကြီးကိုကိုယ်စီလာပြနေတာကိုကအစ်စ်လို့ထင်ပြီးတော့ဟောဈေးတော့တက်တော့တက်တာလေးနဲ့ရတာငါတော့အချောင်းသူဘိုင်းလာနေတော့ငါတော့ယူလိုက်မှပဲကိုက ဟုတ်မှတ်ပြီးတော့သွားယူမိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားဖြစ်တာကအညာမိတာညာမိတာအခုမျက်နဲ့ဆိုတာပြတာပဲခင်ဗျားတို့ဘုနေရာဆိုလည်းမျက်နဲ့ဒီနေရာဆိုလည်းမျက်နဲ့ဆိုတာပြတာအဲ့ဒီမျက်နဲ့ကြီးပြနေတယ်ဆိုတာကိုယ့်ကိုဘာလုပ်နေတာလဲညာနေတာအဲ့ဒါကိုကိုယ်ကတော့ယုံကြည်ပြီဆိုရင်အဲ့ဒါတရားဟုတ်ပါမလားမဟုတ်ဘူးညာနေတာကဲအခုပဲလေခင်ဗျားတို့တရားသတိထားကြည့် ရော့ဒါလေးကိုယူပုံဖွာရော့ဒါလေးကိုသံမွေးရှင်မဲ့ဆိုတော့သံမွေးသွားရှင်အဲ့ဒီနေ့ကျဘာယောင်လေးကိုယူသွားဘာယောင်လေးဝက်သွားဘာပန်းလေးပန်းသွားဘာလေးဆောင်သွားကဲအဲ့ဟာလေးတွေဆောင်သွားအဲ့ဟာလေးတွေဝက်သွားအဲ့ဒီအယောင်လေးဝက်သွားပြီးတော့ဒီဆောင်လေးဆောင်ပါပြီးတော့သံမွေးခမ်းပါတဲ့ဝင်လို့ဖြေနိုင်မှာမလားသံမမသိမင်းနဲ့မဖြစ်နိုင်ဘူး သူပြောတဲ့အဆောင်လေးယူသွားတယ်ဟောရောဘောပင်လေးကောက်ပြီးအုံဖွက်နဲ့မန်းပေးုံနဲ့ဒီဘောပင်နဲ့ခြေလိုရောအောင်မလားမအောင်ပါဘူးကိုကိုတိုင်းစားရင်သူ့ရဲ့ဒီမှာနေ့စဉ်လစဉ်နှစ်စဉ်တခါတည်းနှစ်ပေါက်သားတွေကိုလေ့ကျက်ပြီးသင်ကြားထားမှသာဖြေနိုင်မှာသူမန်းပေးလိုက်တဲ့ဘောပင်နဲ့ခြေုံနဲ့တော့အောင်မလားကဲအဲ့ဟာတွေနဲ့ကိုကအောက်တိုင်းပါတယ်အောင်မြင်ပါတယ်ဆိုရင်

ဟိုကလည်းသိသိကျင်တာအကုန်လုံးအကုန်လုံးတွေ့တဲ့နေရာအကုန်လုံးပုတ်ထည့်ရပဲဟိုကလည်းအကုန်ပုတ်ဟာတချို့ကလည်းပဲဟိုတွေ့ကြီးပါထိုးတယ်တချို့ကလည်းကွန်ပါဘူးထိုးပေးတချို့ကလည်းအကုန်ပဲအပုတ်ခံအဲ့ဒါတွေကတရားလားညာမိတာလားညာမိတာရော့တာလေးဆောင်ပါဘာဘာလေးရောင်းဆွဲလိုက်မယ်ခါလေးဆောင်တော့ဘာယာဥတွေတက်လိုက်မယ်နဲ့အဲ့ဒါတွေနဲ့ကိုယ်ကဟောလုပ်နေတယ်ဆိုတာဒါတရားမဟုတ်ဘူးအဲ့ဒါကြတော့အညာမိတာ ဒါကြောင့်မို့ယုံကြည်တဲ့ယုံကြည်တတ်တာကိုယုံကြည်မှပဒါအေးမယုံကြည်တဲ့မယုံတာတွေကိုယုံကြည်ရင်အညာဟုတ်တယ်မလားကဲဘုန်းကြီးကတော့အဲ့ဘုန်းကြီးကိုရွေးလေးတစ်ခုရှိတယ်ကိုရွေးဆိုတာကတော့ဘုန်းကြီးကိုယ်တိုင်ခံရတာမဟုတ်ပါဘူးဘုန်းကြီးတကာပါဘုန်းကြီးတကာမလေးဘုန်းကြီးကျောင်းတကာကျောင်းမဆွမ်းတကာဆွမ်းမအဲ့ဒီမှာဘုန်းကြီးတရက်ပေါ့ဒီသံဃောဖြည့်ပြီးပေါ့သံဃောဖြည့်ပြီးနေပါပြီ အဲ့လိုဆယ်တန်းတံပွဲတွေပြီးတဲ့အချိန်မှာဘုန်းကြီးကျောင်းမကြီးဘုန်းကြီးရောက်သွားရောက်သွားတဲ့အခါကျတော့အိမ်မှာဘုန်းကြီးထိုင်တဲ့နေရာဧကန်းလေးနဲ့သူ့ရဲ့သမီးရဲ့အိတ်ခမ်းသားရဲ့အိတ်ခမ်းသမီးရဲ့အိတ်ခမ်းဒီလိုအိတ်ခမ်းလေးတွေပေါ်တန်းစီတာအဲ့ဒီမှာသမီးရဲ့အိတ်ခမ်းတဲ့တယ်မှာအပေါ်ကနေပြီးတော့အဝင်ပေါက်မှာတဲ့တယ်မှာကျိုးလေးအထုပ်လေးတစ်ထုပ်ဆွဲထားတာကိုဘုန်းကြီးတခါမှမတွေ့ဘူးအမှတ်ပြန်သွားတွေ့လိုက်မြင်လိုက်တော့အဲ့ဒီမှာလာလာပြီးတော့ဘုန်းကြီးဆရာတော်ကြွလာတဲ့တော့လာကြတော့ဟဲ့ နင့်ခန်းပေါက်မှာဘုရားဘာလို့တွန်းလန်းတွန်းလန်းနဲ့ဘာလို့ဆိုတော့သူကမပြောရဲဘူးမပြောရဲဘူးအမေ့မေ့ကြည့်ပါဘုရားဆိုအေးအေးအေးဘာမှမသိဘူးညာလဲဒါနဲ့ဒကမာကြီးလာပြီးထိုင်တော့ဒကမာကြီးမေးကြည့်တာဟိုမဲသမိကဘာဘာလေးနဲ့ဟိုမှာတွန်းလန်းတွန်းလန်းနဲ့ဘာလုပ်တာအာရှင်ဘုရားဆိုရှင်ဘုရားနှမသံမွဲအောင်မို့လေဒကမာကြီးဟောသံမွဲအောင်မို့ဆိုဘာလုပ်တာကိုထုတ်ကဘာတော့လဲဝင်းနှုတ်သေးလေးဟာ ခင်ဗျာဝင်းလုံးသေးနဲ့တံမွေးနဲ့ဘာဆိုင်လဲဆိုတော့ဩရှင်ဘုရားဆိုင်ပါစီကောတဲ့သူကပြောတယ်ဝင်းလုံးသေးစားရင်မပါဘူးလားပါပါဗျာဘုန်းကြီးကဝင်းလုံးသေးစားပါတော့ပါတော့မှာပေါ့ဝင်းလုံးသေးစားတော့မပါဘူးလားတဲ့ပါပါဗျာအဲရှင်ဘုရားနှမဒီနေ့ဆယ်ရန်တံမွေးပါပြီ ကိုယ်ယူဆတဲ့ကိုယ်ပဲကိုယ်ယူကြည့်တဲ့ကိုယ်ပဲအဲ့ဒါဝင်းတို့စိတ်တို့ကြီးကိုတခါလေပေါ့ဝါဆွဲထားပြီးတော့လူသွားနိုင်တာလည်းဝင်တိုက်တယ်ဆိုတော့အဲ့လိုလုပ်ကြတာဒါပေမဲ့လို့တကယ်တမ်းသံမိုးတစ်သက်ထွက်တဲ့ကကြတော့ကျပါပဲမအောင်ပါဘူးဒါမှမဟုတ်အဲ့လိုဘာတွေကိုသွားပြီးယုံကြည်မိရင်ဒါတရားဖြစ်တာလားအညာမိတာလားမညာမိတာဒါကြောင့်ဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုံကို ယုံကြည်ရာကိုတော့ပါပါလိမ့်မယ်တရားမြတ်စွာဘုရားရှင်မိမိတို့ကိုယ်ပွေသိကပ်နေတဲ့မြတ်စွာဘုရားအာထတမေဉာဏ်သဗ္ဗနိတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တော်မူတယ်ဆိုတဲ့အဲ့ဒီဂုံတွေပေါ့တရားတော်ရဲ့ဂုံတွေသံဃာတော်ရဲ့ဂုံတွေအဲ့ဒီဂုံတွေကိုယုံကြည်တာတရားအဲ့ဒီလိုယုံကြည်မှုတရားတရားအားကောင်းစွာနဲ့ကျင့်ပွားအားထုတ်ခုတရားတွေတတိပဌာန်တရားတွေကိုအားထုတ်မယ်ဆိုရင်စိတ်တည်ခြင်းမှုတမာရီဉာဏ်ဉာဏ်မရနိုင်ဘူးလား အေးတမာတိတွေအားကောင်းပြီဆိုတော့ယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့ဝိပဿနာဉာဏ်နဲ့ဉာဏ်ဉာဏ်ကြီးမတွေ့နိုင်ဘူးလားဒီဉာဏ်နဲ့အားလုံးရင့်ပြည့်ပြည့်စုံရင်မညာဘုံညာနိဗ္ဗာန်ဖြစ်အောင်မျက်မှောက်မပြုတ်နိုင်ပြီဘူးလားဗျာကဲဒီတော့သရတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာတရားနှိမ့်နှိမ့်ရမှာလားဉာဏ်ဉာဏ်ရမှာလားကဲဆိုကြည့်လိုက်အရဟတမေဉာဏ်သဗ္ဗဉာဏ်အမှန်ယုံကြည်သည် အရဟတမေဉာဏ်သဗ္ဗဉာဏ်အမှန်ယုံကြည်သည်ဆိုကြည့်လိုက်သုံးပါးယရဏဂုံတွေမှာ မှန်စွာယုံကြည်သည်သုံးပါးယရဏဂုံတွေမှမှန်စွာယုံကြည်သည် ရားတရားသံဃာဆိုတဲ့ယရဏ၃ပါးဒီ၃ပါးယရဏဘုရားရှင်ရဲ့ဂုဏ်တရားတော်ရဲ့ဂုဏ်သံဃာတော်ရဲ့ဂုဏ်ဒီဂုဏ်လေးကိုယုံကြည်တာကိုဘာလို့ခေါ်တယ်။အေးအဲ့ဒီတရားပေါ့အခုတရားတော်ကြီးဟာမြတ်စွာဘုရားဟောကြားတဲ့တရားတော်တွေကအခုအားထုတ်ရင်အခုကြင်ကြံအားထုတ်ရင်အခုရနိုင်တယ်ဆိုတာကိုယုံကြည်မှုတရားတရားတွေထက်တာအကောင်းစွာနဲ့ကျူးစာမယ်အားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားဉာဏ်ဉာဏ်ကြီးမတွေ့နိုင်ဘူးလား။အေးအခုမှတရားတစ်ပါးပဲရှိသေးတယ် ဘုန်းကြီးတို့ယောဂီများနောက်ရက်တွေကိုဆဲပြီးတော့ဒီမှာ၅ပါးဒီအကြောင်းအင်္ဂါ၅ပါးနဲ့ပြည့်စုံရင်ဉာဏ်ဉာဏ်ကြီးတရားရနိုင်မပြည့်စုံရင်တရားရပါမလားဒီအဲ့ဒီ၅ပါးနဲ့ပြည့်စုံရင်မြတ်စွာဘုရားကနာနဲ့ခင်းတရားယူနေ့အားထုတ်ညနေတရားမရနိုင်ဘူးလားဒီညနေခင်းမှတရားယူညပိုင်းအားထုတ်နာနဲ့ခင်းမှတရားမရနိုင်ဘူးလားတရားအရနှေးတာလားမြန်တာလားကဲအဲ့ဒီတရားအရမြန်မှုအတွက်အကြောင်းအင်္ဂါဘယ်နှပါးပြည့်စုံရမလဲ

ဒီတရား၅ပါးနဲ့လည်းပြည့်စုံမယ်မြတ်စွာဘုရားကိုလည်းအမိကိုရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်သိုးတော်ကပြောတဲ့အတိုင်းတရားညနေတရားယူပြီးတော့ညအာထုတ်မခင်တရားရမနေ့တရားနာယူပြီးတော့နေ့လည်ခင်းအာထုတ်ညနေပိုင်းမှာဗာဖြစ်မလဲတရားရအဲ့ဒါဘုရားရှင်ကိုအမိကိုရပြီးတော့ဘုရားရှင်ရဲ့သုံးမလေးနဲ့အာထုတ်အောင်အခုကဘုန်းကြီးကုတော်ဗနာရဲ့နာမိကိုရတာဆိုတော့သိတော့မလွယ်ဘူးသိတော့မလွယ်သေးဘူးဟုတ်ကဲ့မလား အဲတော့မြတ်စွာဘုရားအမိကိုရရင်ချက်ချင်းရနိုင်တဲ့တရားမြတ်စွာဘုရားကိုအမိကိုရတာမဟုတ်တဲ့အတွက်ကြိုးစားအားထုတ်ပြီးတော့မယူရပါဘူးလားတကယ်တော့ဒီကြောင့်အင်္ဂါ၅ပါးနဲ့ပြည့်စုံရင်ခါတိုင်းဘုန်းကြီးတို့ယောဂီများဟာတဏှာအားထုတ်အောင်ရင်အခု15ရက်ခါတိုင်း15ရက်အားထုတ်အောင်ရင်အခု9ရက်လောက်နဲ့တရားမရနိုင်ဘူးလားဗျာနေ့နေ့လားညံ့ညံ့လားဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်ငယ်ကြီးကဤမေယျဇာယိပရာဏိယေငေယိတမ္မနာကတောပိကု ဘေကဝေယဟန်တော်များဦးဖြစ်သားတို့ပြင်စာရင်၅ပါးကုန်သောဣမေဟိပရာဏိယင်းငေဟိဤကြောင့်အင်္ဂါ၅ပါးတို့နှင့်သမဏကတောပြည့်စုံသောဘိက္ခုယဟန်သည်ဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သောတတ္ထခေတ္တမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလဗ္ဗမာနော အမိကိုရသည်ရှိသောတာယညာချေကကာလ၌လူတိတ်တော်သုံးပါးကိုနာယူရသည်ဖြစ်၍ ပါတော်နနဲ့သိခါကာလ၌ဝိသေသတရားတို့ကိုအဓိကမိတ်တည်းရတတ်ပါတံနနဲ့သိခါကာလ၌အနုတိတ်တော်သုံးပါကိုနာယူရသည်ဖြစ်၍သာယာညာချမ်းသိခါကာလ၌ဝိသေသတရားတို့ကိုအဓိကမိတ်တည်းရတတ်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း